ဝဇင်္ဂဆိုတာဘောဓိအင်္ဂဆိုတဲ့ပါဠိစကားနှလုံးပေါင်းစပ်ပြီးတော့ထားတဲ့ compound ပါဠိဟောတာတစ်ခုပါပဲအဲ့ဒီစကားလုံးနှစ်ခုတည်းကဘောဓိဆိုတာတိသူလို့အဓိပ္ပာယ်ရပါတယ်တိသူဆိုတာဘာကိုတိသူလဲဆိုတော့သစ္စာ၄ပါးကိုတိသူအင်္ဂဆိုတာကအကြောင်းအင်္ဂါလို့ဒီလိုအဓိပ္ပာယ်ရတယ် လက်နှစ်ခုပေါင်းသတ်လိုက်တဲ့အခါကျတော့ဘောဇင်ကသစ္စာ၄ပါးတည်သူအကြောင်းအင်္ဂါလို့ပြောသေးပြီတနည်းအားဖြင့်လည်းပဲဘောဓိဟာသစ္စာ၄ပါးတည်မှုလို့ဒီလိုအဓိပ္ပာယ်ရတယ်သစ္စာ၄ပါးတည်မှုဆိုတာသစ္စာ၄ပါးတည်ခြင်းဉာဏ်ကိုပဲပြောပါတယ်အင်္ဂါကတော့အစိတ်အပိုင်းလို့ဒီလိုအဓိပ္ပာယ်ရတယ်နှစ်ခုပေါင်းစပ်လိုက်တဲ့အခါကျတော့ဘောဇင်က ဘောကျင်ကတစ္ဆာ၄ပါးတိမှုဤအစိတ်ပိုင်းအဲ့ဒါကိုပဲဘောကျင်ကလို့ခေါ်ပါတယ်တစ္ဆာ၄ပါးတိသူဆိုတာလေကသာတိလာတာမဟုတ်ပါဘူးစာပေလေ့လာလို့တိတာမဟုတ်ပါဘူးစဉ်းစားလို့တိတာမဟုတ်ပါဘူးတညတရားကျမ်းလာယူမြတ်နဲ့တိတာမဟုတ်ပါဘူးတည်ခြင်းရဲ့အကြောင်းအင်္ဂါလေးတွေရှိပါတယ် အဲဒီတိချင်းအဲတိသူရဲ့အကြောင်းအင်္ဂါလေးတွေရှိပါတယ်အဲဒီတိအကြောင်းအင်္ဂါလေးတွေပြည့်စုံမှ သစ္စာလေးပါးတိသူဆိုတာဖြစ်လာနိုင်ပါတယ်ပြီးတော့အကျိုးတရားတို့ညီဒီမှာတင့်တော်တဲ့အကြောင်းတရားမကင်းစကောင်းပြီးတော့သစ္စာလေးပါးတိကျင်လို့ရှိရင်တိသူဖြစ်ခြင်းလို့ရှိရင်သူ့ရဲ့အကြောင်းအင်္ဂါတွေပြည့်စုံကိုယ်ကလုပ်ပေးဖို့ပါပဲ သဘောကတော့သစ္စာလေးပါးတကယ်သိသူဆိုတာအရိယာမပဲသိပါတယ်အရိယာဖြစ်မှာပဲသိပါတယ်ဘုရုစီအနေနဲ့မတည်သေးပါဘူးတရားရှိမှနေတဲ့ဥပဒနာယောဂီလည်းသစ္စာလေးပါးသိတယ်လို့ဆိုမယ်လို့တရားဝင်အနေနဲ့သိတဲ့အတီမျိုးတော့လည်းမဟုတ်ပါဘူးအဲ့ဒီအရိယာမဲ့ရဲ့ရှေ့ပြေးအနေနဲ့ပေါ့လေဒီလောက်ပဲသိပါတယ်ဒီတော့ အရိယာသစ္စာလေးပါးတည်သောအရိယာရဲ့အစိတ်ပိုင်းလို့ဒီလိုအဓိပ္ပာယ်လည်းပဲပြည့်ပြည့်ဝဝယူနိုင်ပါတယ်။ပြီးတော့သစ္စာလေးပါးတိမှုဉာဏ်ဆိုတာလည်းပဲအရိယာမေညာသာသစ္စာလေးပါးကိုတရားဝင်အနေနဲ့သိပါတယ်။ဒီတော့အဲဒီသစ္စာလေးပါးသိတဲ့အရိယာမေညာရဲ့အစိတ်ပိုင်းနေအဲဒီလိုဆိုနိုင်ပါတယ်။အဲဒီ ဘောဇင်္ဂတရားတွေဟာအရေးအတွက်အားဖြင့်ဘယ်နှမျိုးလဲလို့ဆိုတော့ခုနှစ်မျိုးရှိပါတယ်တစ်စတိသံဘောဇင်္ဂကတစ်မျိုးနှစ်ဓမ္မဝိဇ္ဇာသံဘောဇင်္ဂကတစ်မျိုးသုံးဝရိယသံဘောဇင်္ဂကတစ်မျိုးလေးပိဋိသံဘောဇင်္ဂကတစ်မျိုးငါပစ္စတိသံဘောဇင်္ဂကတစ်မျိုး6သမာဓိသံဘောဇင်္ဂကတစ်မျိုးနဲ့ ခုနှစ်ဥပက္ခသံဖို့စဉ်ကဓမျိုးအားလုံးခုနှစ်မျိုးရှိပါတယ်အဲ့ဒါမှာအသုံးလုံးတစ်မျိုးပြောင်းသွားပါတယ်ဘုရင်ကနေပြီးတော့သံဖို့စဉ်ကဖြစ်သွားပါတယ်ဒီစကားလေးတစ်လုံးတိုးလိုက်တာပါအတိပ္ပယ်ကတော့သိပြီးတော့မထူလာပါဘူးအဲ့ဒီဘုရင်ခုနှစ်ပါးဟာဝိပဿနာဉာဏ်ဤထဲမှာဆိုရဲဘယ်ပိုင်းမှာပြိပိဒသစပြီးတော့ဖြစ်လာနိုင်တယ်လို့ဆိုတော့ ဉာဏ်စီအားဖြင့်ပြောရင်တော့ဥတ္တရဘေယဉာဏ်ပိုင်းမှာပြည်ပြည်သားသားလေးစပြီးတော့ဖြစ်လက်တတ်ပါတယ်။ဒီပိုင်းဉာဏ်ဒီမှာလည်းဖြစ်သလောက်တော့ဖြစ်ပါတယ်ဒါပေမဲ့လို့သိမပြီးတာလေး။အဲ့ဒီတရားခုနှစ်ပါးကို ပတရားတွေများပွားလို့ရှိရင်လေ့လာလို့ရှိရင်ကြည့်ဝလာနိုင်ပါသလိုလို့ဆိုတော့ သတိပဋ္ဌာန်တရား၄ပါးပွားလို့ရှိရင်အလိုလိုပြည့်ဝလာနိုင်ပါတယ်ဘုရားကိုယ်တိုင်လည်းပဲစတ္တရောမေဘိက္ခဝေစတိပဋ္ဌာနာဘာဝိတာပုလိကတာသတ္တဘောချင်ကြီးပြိပူရင်တိလို့မိန့်ကြားထားပါတယ်ဘောကတော့ဘိက္ခုတို့သတိပဋ္ဌာန်တရား၄ပါးကိုပွားများလို့ရှိရင်ကျင့်ဖန်များစွာလေ့လာနေလို့ရှိရင် ဝဇင်တရားတွေအလိုလိုပြည့်စုံစေနိုင်ပါတယ်ဖြည့်ပေးနိုင်ပါတယ်ဖြည့်ပေးနိုင်တဲ့တရားကတော့သတိပဋ္ဌာန်တရား၄ပါးပဲစာဝထေကသတိပဋ္ဌာန်တရား၄ပါးလားစဉ်းစားယူတဲ့သတိပဋ္ဌာန်တရား၄ပါးလားတရားနာကြယုံနဲ့သိရတဲ့သတိပဋ္ဌာန်တရားလားဆိုမဟုတ်ပါဘူးဘာဝိတာပုလိကတာပွားယူရတာကြိမ်ဖန်များဆိုတာလေ့လာယူရတဲ့သတိပဋ္ဌာန်တရား၄ပါးပါဒါကိုပြောတာပါ ခုယောဂီတွေအားထုတ်နေတာဒါပေါ့ဘာဝိဒပုလိကတာလုပ်နေတာအခုယောဂီတွေကိုယ်နဲ့ဆိုင်ပြီးတော့လက်ငင်းပေါ်တဲ့ကိုယ်မူရာတွေစိတ်ကူးစဉ်းစားအဲခံစားမှုဝေဒနာအမျိုးမျိုးတွေပြီးတော့စိတ်ကူးစဉ်းစားကြံစည်မှုအမျိုးမျိုးတွေမြင်မှုကြားမှုအစရှိတဲ့သဘောအမူအရာတွေဖြစ်တိုင်းဖြစ်တိုင်းမလွတ်စရမ်းလိုက်မှတ်နေတာဟာ တတိတံဘောဇဉ်ဖြစ်ဖို့ပါပဲအဲဒီတတိတံဘောဇဉ်ခေါ်တဲ့တတိဟာသူကလက္ခဏာရသပိจุပဋ္ဌာနာအနေအားဖြင့်၃မျိုးနဲ့၃မျိုးထင်ရှားပါတယ်အဲဒီ၃မျိုးတွေကလက္ခဏာဆိုတာကအပိလပနာလက္ခဏာစတိစတိအမှတ်ရမှုတတိတည် အပိလပနာလက္ခဏာအာယုန်ထဲမှာ ပေါ်လို့မပေါ်ခြင်းမြုပ်ဝင်သွားခြင်းလက္ခဏာရှိ၏တဲ့ဒီလိုဆိုပါတယ်ဖော့များရေထဲချလိုက်လို့ရှိရင်ခက်ရှန်ရှန်ခက်ရှက်ရှက်ကလေးမြုပ်ဝင်မသွားဘူးကြောက်ကလေးကြောက်ခဲလေးများရေထဲချလိုက်လို့ရှိရင်ဘောလို့ပေါ်မသွားဘူးဒါခါလဲစုပ်မြုပ်သွားတာပဲအဲဒီသဘောမျိုးတော့ရှိမှတ်တဲ့စိတ်ကလေး ရှိသည့်အာယုန်ထဲမှာပေါ်လို့မပေါ်ပဲနဲ့မြုပ်သွားတာပေါ့။ဟာပဲ။အဲဒီလိုမြုပ်မြုပ်သွားတဲ့ရှိမှတ်တဲ့စိတ်ကလေးမြုပ်မြုပ်သွားတဲ့အမှားသားတွေဟာတတိရဲ့သဘာဝလက္ခဏာပါပဲ။ပုံစံပြပြီးတော့တိတယုံပြောရလို့ရှိရင်ဆိုရပါစို့ဝမ်းမဲ့စိတ်ဆိုင်ထားတယ်။ဖောက်မှုခေါ်တဲ့ရှုကွင်းရှုစရာအာယုန်လေးပေါ်လာတယ် စိတ်မှုခေါ်တဲ့ရှုစရာအာယုံလေးတွေပေါ်လာတယ်အဲဒီလိုအာယုံလေးတွေပေါ်တိုင်းပေါ်တိုင်းအဲဒီရှုစရာအာယုံလေးတွေမှာစိတ်ကလေးရှက်မသွားပဲနဲ့ဒီထဲမှာနစ်နေဝင်သွားအောင်ပေါ့လေဆွေးမြေ့စွာရှုတာဖောင်းမှုခေါ်တဲ့တောင်တင်းလှုပ်ရှားရွေသွားတဲ့သဘောတွေကိုရှုမှတ်တဲ့စိတ်ကလေးနစ်ကလေးနစ်ကလေးဝင်သွားတာပေါ့အဲ့ဒါတတိရဲ့သဘာဝလက္ခဏာဒါတော့သူ့ဆောင်ရွက်ချက်ရတ္တခေါ်တဲ့ကိစ္စကတော့ အသမောစရသဆိုတော့သမောစဆိုတာကပျောက်ဆုံးနေဆိုတဲ့အဓိပ္ပာယ်ရတယ်အသမောစအဲ့ဒီရဲ့ဆန့်ကျင်ဘက်မပျောက်ဆုံးဘူးအပျောက်မခံဘူးအာယုံအပျောက်မခံဘူးဖောင်းမှုပေါ်လာပြီးအဲ့ဒါလေးအပျောက်မခံဘူးရှိမှတ်တဲ့စိတ်နေတဲ့ကမပျောက်ရအောင်ပေါ့လေပြီးတော့ပိန်မှုပေါ်လာလို့ရှိရင်အပြောက်မခံဘူးအခြားအခြားပေါ်ရအာယုန်တွေလည်းပဲအပြောက်မခံဘူး မျက်ခြေမပြတ်ပေါ့လေသူကလိုက်လိုက်ပြီးတော့ဒီမမေ့ရအောင်ပေါ့လေပြုလုပ်ပေးတဲ့ကိစ္စလေးလည်းထင်ရှားတယ်ဟွန်းအဲ့ဒါအသမောစရသလို့ခေါ်ပါတယ်အဲ့ဒါကိုပဲဖြစ်ပေါ်သမျှအာယုန်နေမမေ့ဘူးလို့ဒီလိုပြောဆိုရရှိပါတယ်ဒီလိုတတိယသဘာဝလက္ခဏာနဲ့တတိယလှုပ်ဆောင်ချက်ကိစ္စလေးတွေဟာ ပီပီတတဖြစ်ဖို့အတွက်ကတတိယအချင်းအရာလေးပေါ်မှပေါ်အောင်လဲလုပ်မှဒါမှသူ့လက္ခဏာနဲ့သူ့ကိစ္စပီပီတတဖြစ်နိုင်ပါတယ်သူ့အချင်းအရာကဝိစီယဘိမုကဘာဝပိစုပဋ္ဌာနာဝိစီယဆိုတာအာယုအဘိမုခဆိုတာရှေ့ရှုမျက်နှာချင်းဆိုင်တဲ့တဲ့ဒါပဲဟိုကပေါ်လာတဲ့အာယုနဲ့တရားရှိမှတ်တဲ့စိတ်နဲ့မျက်နှာချင်းဆိုင်တဲ့တယ်ပေါ့လေ ဖောင်းတာလေးပေါ်လာရင်ဖောင်းတာလေးနဲ့တရားရှိမှတာလေးနဲ့အမြင်နဲ့ရှင်းဆိုင်တဲ့နေရတယ်ပိန်တာပေါ်လာလို့ရှိပိန်တာနဲ့ရှိမှတာနဲ့တဲ့နေရဒီကကျိုးနေရတာတော့အဲ့ဒီသဘောမျိုးလေးအဲ့တော့ထိတ်တိုက်ဖြစ်ပြီးတော့အကုန်လုံးခြုံပြီးငုံမိအောင်ပေါ့လေအဲ့လိုနေလုပ်နေရတာဘာပေါ်ပေါ်ပဲအဲ့ဒီလိုပေါ်သမျှဟာလေးနဲ့ဒီကရှိမှတ်တဲ့စိတ်နဲ့ဉာဏ်ရှင်းဆိုင်ဖြစ်နေဝိစီယပိမှုကဘာဝဆိုတာ ပေါ်တဲ့အာယုံပဲသူကမျက်နှာပြုတ်နေတယ်မျက်နှာလှဲ့နေတယ်อืมတဲ့နေတယ်ဆိုတာပေါ့လေအဲ့ဒီလိုအချင်းညာလေးပေါ်ပါတယ်နောက်မလို့ဒီမှာတဲ့အောင်တဲ့အောင်ဆိုတာတဲ့အောင်မှတ်ပါပြောရပါတယ်ဒီမှာထင်ရှားဆုံးဥပမာကတော့ခီးလမ်းကြောင်းတစ်ခုမှာရှေ့ရှုပြီးတော့လာကြတဲ့ပုဂ္ဂိုလ်ရင်အနိကတွေးတဲ့အခါမျက်နှာချင်းဆိုင်သွားတဲ့သဘောမျိုးပါပဲ ဟိုကလာတဲ့ပုဂ္ဂိုလ်ရဲ့မျက်နှာနဲ့ဒီရသွားတဲ့ပုဂ္ဂိုလ်ရဲ့မျက်နှာပေါ့လေတဏှာထဲမှာအနိကဆုံးဆိုင်တွေ့တာပေါ့လေအဲ့ဒါ face to face ပဲမျက်နှာချင်းဆိုင်ဆိုတာပေါ့လေအဲ့ဒီသဘောပါပဲလူချင်းချင်းသိဖို့ဆိုတာကိုယ်ငါစိတ်ပိုင်းနေတဲ့မှာဆိုရင်တော့မျက်နှာဟာအပိတာဆုံးပဲအဲ့ဒါလို့ဆိုင်ပြီးတော့တွေ့တဲ့အခါမျက်နှာအရင်ပဲကြည့်ကြတာပဲသိထင်ရှားတယ်မှာ ပြီးတော့အနည်းဆုံးဆိုင်ပြီးတော့အနည်းဆုံးပေါ့လေခီးကြမှာတွေ့ပါလေရဲ့သူ့ကိုလည်းပဲကိုကမကြည့်ဘူးဆိုရင်သူဘလူပဲဝါမကွဲဘူးပြီးတော့တခြားတစ်ပါးစဉ်းစားပြီးတော့သွားပြန်လို့ရှိရင်လည်းပဲဘလူပဲဝါကွဲမှာမဟုတ်ဘူးကိုယ်ပြတိဖို့ဆိုတာကူးဆက်ရတယ်ကြည့်ရတယ်တဲ့တဲ့ကြည့်ရတယ်ဒါမှဘလူပဲဝါကွဲတာဒါလိုပဲယောဂီကပေါ်လာတဲ့အာယုန်တွေရှိမှတ်တဲ့စိတ် ဆိုင်ဆိုင်ဆိုင်ဆိုင်ပြီးတော့သွားအောင်တခြားတစ်ပါးလည်းမစဉ်းစားရဘူးမတွေးရဘူးအဲ့ဒါသိရေးကြည့်တယ်ပထမဆုံးမျက်နာကုံလုံးကိုစိုက်ပြီးတော့ကြည့်နေမျက်နာကြီးရင်မြင်လာတာပဲဆက်ပြီးတော့လေ့လာနေရင်တတိထားနေလို့ရှိရင်အဲ့ဒီမျက်နှာမှာထင်ရှားတဲ့နဖူးတို့ပါတို့မေးစေးတို့စသည်အလိုလိုကွဲလာတယ်ဒါလိုပဲပေါ်ရပေါ်ရအာယုံလေးတွေထိတ်တိုက်ညနေချင်းဆိုင်တဲ့တဲ့ ရှုဖာများရဲ့အကျဉ်းစာအဲ့ဒီအာယုံကိုရှိဥစွာသိလာပြီဆက်တာစွစွမြဲရှုနေလို့ရှိရင်အဲ့ဒီအာယုံထဲမှာရှိနေတဲ့သဘောလေးတွေပေါ့လေတောင်းတာလေးတွေတင့်တာလေးတွေလှုပ်တာလေးတွေပူတာလေးတွေနှွေးလာတွေနှွေးတာလေးတွေဒီကိုကြီးတစ်ခုကြီးကွဲပြီးတော့တခါတည်းကိုရှင်းရှင်းနောက်တော့အမှတ်ရလာတာပဲဒီလည်းသိလာတာပဲအဲ့ဒီလိုဖုံးပွေမှုကစားပေါ်တိုင်းအာယုံကို စွဲမြဲစွာ ရှိတော့မျက်နှချင်းဆိုင်ဖြစ်နေရင်တတိဟာလွတ်တယ်မရှိဘူးတတိလွတ်ရင်စိတ်စဉ်ကိလေသာတွေဝင်ဖွယ်ရှိတယ်ဝင်နိုင်တယ်သူတတိကမလွတ်တော့စိတ်စဉ်ကိလေသာဝင်ရအောင်တတိကအဆောက်အအုံအကာအကွယ်ပေးထားတယ်။အော်တတိကလေးရှိလို့စိတ်စဉ်ကိလေသာမဝင်တာပါလားဆိုတာပေါ့လေ ဒီအချင်းရာလေးလည်းပဲယောဂီရဲ့ဉာဏ်ထဲမှာပေါ်လာတတ်တယ်။အဲ့ဒါကိုအာရခပိစုပဋ္ဌာနာလို့ခေါ်တယ်။စိတ်စဉ်ကိလေသာမဝင်ရအောင်လို့ကိလေသာကစောက်ရှောက်ကာကွယ်ပေးထားတယ်တဲ့။အဲ့ဒါအာရခပိစုပဋ္ဌာနာခေါ်ပါတယ်။အဲ့ဒီလိုအခြေအနေရှိတဲ့တတိဟာနောက်အရှင်ရအပြည့်လာတဲ့ခါကျတော့ဖောင်းမှုခေါ်တဲ့တောက်တင်းလှုပ်ရှားရွေသွားတဲ့သဘောလေးကအစ ကိုယ်ရဲ့ကဒုက္ခသစ္စာထိုက်တဲ့တရားတွေသိလာတယ်။ဘာဖြစ်လို့လဲ။မှတ်နေလို့သိလာတယ်။ဒုက္ခသစ္စာသိရုံနဲ့မဟုတ်ဘူးအဲ့ဒီခိုက်တာမှာตายာမှုတဏှာဒုက္ခဖြစ်ခြင်းအကြောင်းလည်းပဲပေါ်မလာတော့ဘူး။နောက်အတိကလေးတွေဖြစ်လာတဲ့အခါအဝိဇ္ဇာကအစကိလေသာတွေလည်းချုပ်လာတယ်။တရင်ကនិရောဓဆိုတာဖြစ်လာတယ်။ရှိမတိတ်စိတ်ထဲမှာဓာခွဲကြည့်လို့ရှိရင် လောကီမေဃသစ္စာထိုက်တဲ့တရားတွေလည်းပဲဒီထဲမှာပါနေတယ်ဒုက္ခမြင်ကကျွင်းသစ္စာမှန်စွာသိမှုဖြစ်ဆိုတာပေါ့လေဒုက္ခမြင်တိသူပေါ့လေဥပဒနာယောဂီခိုက်တာမှာမြင်တိသူအဲ့ဒီဒုက္ခသစ္စာမြင်တိသူဒုက္ခသစ္စာမြင်တာနဲ့ပဲဉာဏ်သစ္စာ၃ပါးမြင်မှုကိစ္စပြီးသူတည်သွားသူရဲ့အကြောင်းအင်္ဂါဆိုတာအဲ့ဒါပဲတနည်းအားဖြင့်လည်းပဲသစ္စာလေးပါးသိခြင်းရဲ့အစိတ်ပိုင်းတစ်ခုဆိုတာဒါမှထင်ရှားလာတယ် အဲ့ဒီတတိသဘောစီဖြစ်ရင်းမှာဘုရားအလိုတော်ကြားကတော့အကြောင်းတစ်ခုလည်းပဲရှိပါတယ်အဲ့ဒီအကြောင်းကတော့ရှေ့ရှေ့မပြတ်ရှုမှတ်မှုတတိတို့ဟာနောက်အားကောင်းတဲ့တတိတံဘောစဉ်ဖြစ်ခြင်းအကြောင်းတွေပဲတဲ့ရှေ့ပိုင်းကအမြဲပြတ်မှတ်ခဲ့တဲ့ဟာတွေကနောက်ဝိရိယပြညာပိုင်းလောက်အစပါတတိတံဘောစဉ်ဖြစ်ဖို့အကြောင်းတွေလို့ဒီလိုဆိုလို့တယ် အထာဂရလူကတော့အကြောင်း၄ချက်ရှိပါတယ်အဲ့ဒီအကြောင်း၄ချက်ကတတိတမစီအမြဲတမ်းရှိရမယ်တဲ့မြတ်စွာဘုရားဟောတဲ့အားနဲ့တစ်ထပ်သေးလိုပါပဲတတိဆိုတာဆိုတာကကိုယ်ရဲ့ကပေါ်သမျှတွေပေါ်စေလိုက်ပြီးတော့မလွတ်တရှုတာပေါ့ဖောင်းမှုပင်မှုကအစတမစီညဆိုတာကတော့ရှေ့တူနောက်ဆုတ်อืมတဲ့တဲ့ကြည့်ပေးကြည့် ကွေးတာဆန့်တာစသည်ပေါ့လေသမဇင်ညပပပိုင်းမှာပြထားပါတယ်အဲ့ဒီအမူအရာလေးတွေလည်းပဲအများသာသမဇင်ညရှိရပါတယ်ဓမ္မအဲ့ဒါတတိပစ္စည်းအကြောင်းတရားအနေနဲ့ပြပါတယ်ပြီးတော့နောက်တစ်ခုကတတိမေ့တတ်တဲ့ပုဂ္ဂိုလ်မမှီဝဲရဘူးတဲ့အာမကိုရဘူးတဲ့အဲ့ဒါဒုတိယအကြောင်းအနေနဲ့ပြပါတယ်ဟုတ်တယ်လေကိုကတတိရှိကြည့်ပြီဆိုလို့ရှိရင်တတိမိတတ်တဲ့ပုဂ္ဂိုလ်သွားပြီးတော့အာကိုလို့ဘယ်ရမှာလဲ အဲ့ဒီပုဂ္ဂိုလ်ရှောင်ရမယ်တဲ့တတိကောင်းတဲ့ပုဂ္ဂိုလ်မှီဝဲရမယ်တဲ့အဲ့ဒါတတိယအကြောင်းပဲနောက်ဆုံးသရုတ်တအကြောင်းကတော့တတတိမုတ်တတာဆိုတာတတိဖြစ်ရင်တော်ပြီတတိဖြစ်ရေးအတွက်အရေးကြီးတယ်ဆိုတာပေါ့လေတတိဖြစ်ရေးမှာအလေးထားပြီးတော့ဆွဲဆွဲမြဲမြဲပေါ့လေအမြဲတမ်းစိတ်ကလေးကိုင်းညွတ်ထားရတာအဲ့ဒါလိုကိုင်းညွတ်ထားတာဟာတတိဖြစ်ခြင်းအကြောင်းလေလို့အထာဂရမှာ ကြောင်း၄မျိုးပြပါတယ်တတိဖြစ်ရေးလေးထားရမယ်ဆိုတော့အခြားကိစ္စတွေကိုဆွန့်လွတ်ထားနိုင်မှာအခြားလူမှုကိစ္စတွေအများကြီးပဲလူမှုဆက်ဆံရေးတို့မလိုအပ်ဖဲနဲ့အဲဆောင်ရတဲ့ကိစ္စတွေအများကြီးပါပဲဒီမှာမတရားယောဂီဆိုလို့ရှိရင်စာရေးတာတို့စာကြည့်တာတို့စာဖတ်တာတို့စသည်ပေါ့လေဒါမျိုးတွေပေါ့အစာအသောက်မလိုအပ်ဖဲနဲ့အလေးထားတာတို့ဒါမျိုးတွေပေါ့ အဲ့ဒါလို့ဆိုလို့ရှိရင်တတိကိုပူဇော်ပေးတဲ့အနေမျိုးမဟုတ်တော့อืมအဲ့ဒီဟာတွေကိုစွန့်လွတ်ပြီးတော့တတိဖြစ်ရေးတာမိမိအတွက်အရေးကြီးတာပဲလို့အဲ့ဒါကိုပြောတာပါဟွန်းဒီနေ့ဒါပဲတော်ကြအောင်ဆိုချိန်ရှိတော့ချိန်အောင်လည်းလွန်သွားပြီ